ဒါပေမဲ့လို့အဲ့ဒါသဘောတရားအနေနဲ့ဒါစဉ်းစားဆင်ခြင်ကြည့်တာစိတ်ကတကယ်လက်ခံရလားလက်မခံတာသိတာလားမသိတာလားမသိတာအဲ့လိုမသိတဲ့အတွက်စိတ်ကောင်းနှလုံးကောင်းထားပြီးကောင်းမှုကုသိုလ်တွေလုပ်တယ်ဆိုတာအဲ့ဒါတွေကံနေမဟုတ်ဘူးလားအဲ့ဒီစိတ်ကောင်းနှလုံးကောင်းထားပြီးလုပ်တဲ့ကောင်းမှုကုသိုလ်တွေဟာအလုပ်တွေဆိုတော့ အဲ့ဒီအလုတ်တွေကို သင်္ခါရလို့ခေါ်တယ်အလုတ်ကသင်္ခါရပဲဒါကြောင့်မသိလို့ပြုလုပ်မိသည်အဲ့ဒီအလုတ်ပြောတာဘာမသိတာလဲယုတ်ခန္ဓာနာခန္ဓာရဲ့ဆင်းရဲအမှန်တဘာဝမသိလို့ဟိုဘက်ဘဝမှာလည်းပဲပိုးချမ်းသာအောင်တိုးတက်အောင်မြင့်မားအောင်ကုသိုလ်အလုပ်လုပ်တယ်အဲ့ဒီအလုပ်ဟာသင်္ခါရပဲတကယ်လို့ ညံချော်လို့အကုသိုလ် အလုပ်လုံးမိပြန်လဲအဲ့ဒီအလုပ်ဟာသင်္ခါရပဲနှုတ်နှုတ်နဲ့ပြောလဲပဲနှုတ်ပြောအလုပ်သင်္ခါရပဲကိုယ်နဲ့ပြောလုပ်လဲကိုယ်နဲ့လုပ်တဲ့အလုပ်သင်္ခါရပဲစိတ်နဲ့ကြံတွေးလဲကြံတွေးတဲ့အလုပ်သင်္ခါရပဲစိတ်နဲ့ကြံတွေးတဲ့အခါကျတော့မနောသင်္ခါရ နှုတ်နဲ့ကြံတွေးတဲ့အနှုတ်နဲ့ပြောဆိုတဲ့အခါကျတော့ဝစီသင်္ခါရကိုယ်နဲ့ပြုလုပ်တဲ့အခါကျတော့ကာယသင်္ခါရအဲတော့ကိုနှုတ်စိတ်လို့ဘလို့ခွဲခွဲလူရင်းကတော့သင်္ခါရပဲဟုတ်တယ်မဟုတ်လားအဲလှုပ်သမျှသင်္ခါရကြီးပဲအဲ့ဒီလှုပ်တဲ့သင်္ခါရတွေဘာကြောင့်လှုပ်တာလဲဆိုတော့ကောင်းစားခြင်းချမ်းသာခြင်းအဆင့်မြင့်ခြင်းလို့မဟုတ်လား ကောင်းစားခြင်းချမ်းသာခြင်းအဆင့်မြင့်ရင်လည်းဆိုတာကောင်းစားတဲ့ဘဝချမ်းသာတဲ့ဘဝအဆင့်မြင့်တဲ့ဘဝကိုစွဲလန်းတာပဲမဟုတ်ဘူးလားမစွဲလန်းရင်လောက်ပါမလားမလောက်ဘူးအဲ့လိုစွဲလန်းတာဟာဒီဘဝရလို့ရှိရင်ချမ်းသာတဲ့အဆင့်မြင့်တယ်လို့ဆိုတဲ့ဘဝကိုသဘောကျလို့မဟုတ်ဘူးလားသဘောကျတာကတဏှာ ဆွဲလန်းတာကဥပါဒံဆွဲလန်းလို့လောက်တာကသင်္ခါရတခါဘာကြောင့်သဘောကြတာလဲဆိုတော့ဆင်းရဲကိုဆင်းရဲမှန်းသိရင်သဘောကြပါမလားဘာကြောင့်ကြတာအခုတော့ဘာကြောင့်သဘောကြတာလဲအဲ့ဒီမသိတာကိုဘာခေါ်လဲ အဲမသိလို့ပြုလုပ်မိသည်ဆိုတာအဲ့ဒါပြောတာနားလဲတယ်နော်ဩပဲလူသာငမိုက်သာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကားဖက်လျက် အောက်ထက်တန်သာဆုံဆံငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍ဧရမရှိဆင်းရဲဖိသည်ဘုဣသာကောင်လုံးလုံးသည်ဝတ်ဆိုတာဝတ်ဆိုတာလဲနေတာတော့ကြခွေးဖြစ်လိုက်တော့ကြနွားဖြစ်လိုက်တော့ကြနတ်ဖြစ်လိုက်တော့ကြပြမဖြစ်လိုက်တော့ကြငှက်ဖြစ်လိုက်တော့ကြငရဲကြလိုက်တော့ကြ လူပြန်ဖြစ်လိုက်နေလဲနေတာကိုဝတ်အဲဒါလဲနေတဲ့ဝတ်နဲ့ပဋိစ္စသမုပ္ပါနဲ့သဘောမတူဘူးလားမတူတူပဲလဲနေတာပဋိစ္စသမုပ္ပါကလည်းလဲနေတာပဲဝတ်ကလည်းလဲနေတာပဲအဲ့ဒီဝတ်ဆွင်းရဲ့ရဲ့သားကောင်ဆိုသဖြင့်ဝတ်ထဲမှာလဲပြီးတော့တဘဝပြီးတဘဝဖြစ်နေရတာဆင်းရဲလားချမ်းသာလား မသိတော့ကနောက်ဘဝဖြင့်ဒီတဲ့ပိုချမ်းသာအောင် လုပ်မဲ့အစဉ်တမ်းမြင့်အောင်လုပ်မဲ့လို့ဆိုတဲ့စိတ်မရှိဘူးလားရှိပါဘူးအဲ့ဒီအစဉ်တမ်းမြင့်တဲ့စိတ်အစဉ်ပြန်တမ်းမြင့်တဲ့ဘဝချမ်းသာတဲ့ဘဝစွဲလန်းတာကဥပါဒံအဲ့ဒါလို့မစွဲလန်းခင်တာမန်သဘောကြတာကတဏှာဟုတ်ကဲ့လားအဲ့တော့ အဲ့ဒီတာမန်သဘောကြတာဘာကြောင့်ဖြစ်တာလဲဆိုတော့သိလို့လားမသိလို့လားဩဘေလူသာငမိုက်တာသင်္ဃာအဝိဇ္ဇာပိတ်ဖုံးကား၍ငါးပြာအာယုံဒုက္ခပုံမူအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကားဖက်လျက် ခင်မင်တမကတဏတွယ်ကဖလျက်ကဥပါဒဟုတ်လားခင်မင်တမေတွယ်ကဖက်လျက်အောက်ထက်သံသာဆုံးဆံငါဖြင့်ဆိုတာအောက်သံသရာအောက်ဘဝတွေကလည်းအောက်ဘဝတွေမှာလည်းဖြစ်လိုက်တာပဲအထက်သံသရာအထက်အထက်လူဘဝနတ်ဘဝတွေလည်းဖြစ်လိုက်တာပဲအဲဒီလိုဖြစ်လိုက်တာဘာကြောင့်လဲဆိုတော့ခုနစွဲလမ်းမှုကြောင့်ဖြစ်တာ ဒါဖြင့်စွဲလန်းရုံတက်တက်နဲ့လားပဲဟုတ်မလဲစွဲလန်းတော့ရအောင်မလုပ်ဘူးလားအဲလှုပ်တော့အဲ့ဒီလှုပ်တဲ့အလုပ်ကြောင့်အောက်အောက်ဘဝတွေမှာရင်လည်းဖြစ်တယ်အထက်အထက်ဘဝတွေမှာလည်းဖြစ်တယ်လှုပ်တာကအကြောင်းဖြစ်တာကအကျိုးဘယ်ဟာဖြစ်ဖြစ်အလုတ်ကအကြောင်းအလုတ်ကြောင့်ဖြစ်ပေါ်လာတာအကျိုးမဟုတ်လားအဲအဲ့ဒီလှုပ်တာကို သင်္ခါရခေါ်တာပေါ့ လောက်တာကိုသင်္ခါရကောင်းတာလောက်ရင်ပုံညာပိသင်္ခါရမကောင်းတာလောက်ရင်အပုံညာပိသင်္ခါရဒါကြောင့်အကောင်းထင်ငါခင်မင်တတ်မဲ့တွေကဖက်လျက်အောက်တသံသာဆုံးဆံငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍ အေရမရှိဆင်းရဲဖိသည်ဝိဣတာကောင်လုံးလုံးသည်ခိုင်အဲ့ဒါပဋိစ္စသမုပ္ပါပဲမဟုတ်လားအရင်ကတော့သိရလားအဲပဋိစ္စသမုပ္ပါရွတ်နေပြီးတော့ပဋိစ္စသမုပ္ပါမှာမသိနော်ဒီတော့ မသိလို့ပြုလုပ်မိသည် အခုပြောတဲ့အတိုင်းမသိတာဘာမသိတာလဲဆိုတော့ခန္ဓာ၅ပါးခန္ဓာကိုယ်နဲ့စိတ်ဟာဆင်းရဲအမှန်ပဲလို့ဒုက္ခသစ္စာကိုလည်းမသိဘူးအဲ့ဒီဆင်းရဲအမှန်ခန္ဓာ၅ပါးဟာဘာကြောင့်ဖြစ်တာလဲဆိုတော့လိုခြင်းလို့ဖြစ်တာတဏှာမလိုခြင်းဒီခန္ဓာကြီးမဖြစ်ဘူးလိုခြင်းလို့ဖြစ်တာ အဲ့တော့ဒီဆင်းရဲအမှန်ဒုက္ခသစ္စာကြီးဖြစ်ပေါ်စေတဲ့အကြောင်းလိုခြင်းတဲ့တဏှာဒါကြောင့်ဖြစ်တာပဲလို့လည်းမသိဘူးဒါကြောင့်ဖြစ်တာပဲလို့လည်းမသိလို့သာလိုခြင်းနေတာမဟုတ်လားသိရင်လိုခြင်းမမလားအဲမသိလို့လိုခြင်းနေတာအဲလိုခြင်းလို့ဖြစ်တာတဲ့အဲ့ဒီလိုခြင်းနဲ့ဆိုတာတဏှာသူဟာ ဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲတဲ့သမှုရိယသစ္စာဒါကိုလည်းမသိဘူးတဲ့သူ့ကြောင့်ဒီဆင်းရဲတွေဖြစ်တာဒီခန္ဓာလည်းသူ့ကြောင့်ဖြစ်တာယုတ်ခန္ဓာနံခန္ဓာလူဘဝနတ်ဘဝစသည်အဲ့ဒါတွေလည်းဒီတဏှာကြောင့်ဖြစ်တာလိုချင်တာကြောင့်ဖြစ်တာပဲတတ်မေတ္တာကြောင့်ဖြစ်တာပဲအဲ့ဒါကိုလည်းမသိဘူးတဲ့အဲ့ဒါသမှုရိယသစ္စာကိုမသိတာသမှုရိယသစ္စာမသိတာ အဲ့တော့အကြောင်းမသိတော့အကြောင်းကိုပယ်တတ်လိုက်လို့ရှိရင် အကျိုးဆင်းရဲမဖြစ်ဘူးဆိုတဲ့သဘောကိုသိပါမလားမသိဘူးအကြောင်းကိုပယ်တတ်လိုက်လို့ရှိရင်အကျိုးဆင်းရဲမဖြစ်ပါဘူးအကျိုးဆင်းရဲငြိမ့်တော့မယ်ဆင်းရဲမရှိတော့ဘူးဆိုတာအဲ့ဒါនិရောဓသစ္စာဒီသဘောလည်းမသိဘူး အကြောင်းမှမသိဘူးဆိုတော့အကြောင်းချုပ်ငင်းရင်အကျိုးဆင်းရဲဖြစ်ပေါ်မယ်ဆိုတာလည်းမသိဘူးပေါ့အဲ့ဒါအကျိုးဆင်းရဲချုပ်ငင်းသွားတာဟာနေရောဓသစ္စာဘာကြောင့်အကျိုးဆင်းရဲချုပ်ငင်းရတယ်လဲဆိုတော့သူ့ကိုဖြစ်စေတဲ့အကြောင်းကိုပယ်တတ်နိုင်လိုက်လို့သူ့ကိုရှင်းပြနိုင်လိုက်လို့အကြောင်းတရားဖြစ်တဲ့သမှုရိယသစ္စာကို ရှင်းပြနိုင်လိုက်လို့និရောဓသစ္စာ အကျိုးဆင်းရဲတွေမဖြစ်ပေါ်ပဲခြုံငိမ့်တယ်ဒီနိရောဓသစ္စာလည်းမသိဘူးတဲ့အဲ့ဒါတွေမသိတော့ဒီဆင်းရဲမရှိအောင်လုပ်တဲ့နေလည်းမသိဘူးတဲ့ဆင်းရဲဆိုတာရှိနေတာမရှိအောင်ငြိမ့်သွားအောင်ချုပ်သွားအောင်ကုံသွားအောင်လုပ်လို့ရတယ်ဆိုတာသဘောမပေါက်တဲ့အခါကျတော့တဲ့အဲ့ဒီသဘောမပေါက်တာဟာနိရောဓသစ္စာကိုမသိတာ အဲ့လိုမပေါက်တဲ့အခါကျတော့ဆင်းရဲမရှိအောင်လုပ်တဲ့နီးလေမရှာတော့ဘူးမစင်စားတော့ဘူးမကြံစီတော့ဘူးမတွေးတော့တော့ဘူးဒီတော့ဆင်းရဲမဖြစ်အောင် လုပ်တဲ့နီးခေါ်တဲ့မေဃသစ္စာလည်းမသိဘူးအဲတော့သစ္စာဘယ်နှပါမသိတော့အဲ့ဒီ ဆင်းရဲမဖြစ်အောင် လုပ်တဲ့နေဆိုတာအဲ့မဂ္ဂင်၈ပါးမဂ္ဂသစ္စာတရားပဲဒီမဂ္ဂင်၈ပါးမိမိတဏ္ဍဖြစ်ပွားအောင်အားထုတ်လို့ရှိရင်ဒီဆင်းရဲတွေငြိမ့်နေဆိုတာမသိဘူးအဲ့ဒါလဲအဝိဇ္ဇာပဲဒါကြောင့်ဆင်းရဲအမှန်တဘာဝမသိဘူးအဝိဇ္ဇာအဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားလည်းမသိဘူးသမုဒိယသစ္စာအဲ့ဒါလဲအဝိဇ္ဇာ အဲ့ဒီအကြောင်းကိုပယ်တတ်လို့ရှိရင် အကျိုးဆင်းရဲမဖြစ်ဘဲနဲ့လုံးဝငြိမ့်သွားတယ်ဆိုတော့និရောဓသစ္စာဒါကိုလည်းမသိဘူးအဝိဇ္ဇာပဲအဲ့ဒါလို့မသိတဲ့အတွက်ဆင်းရဲငြိမ့်အောင်လုပ်တဲ့နေရှိမှလည်းမသိဘူးရှာလည်းမရှာဒါကြောင့်မလို့အဲ့ဒီနေကို မသိတာလေအဝိဇ္ဇာမကသစ္စာအဲသစ္စာလေးပါမသိတာအဲ့ဒီတော့ဘာဖြစ်တယ်လဲလို့ဆိုတော့ ဆင်းရဲကိုဆင်းရဲမှမသိတော့ချမ်းသာလို့ထင်တယ်ကောင်းတယ်လို့ထင်တော့ဒီယုံနဲ့နံဒီခန္ဓာကိုယ်နဲ့ဒီစိတ်ပဲထခတာကဖြစ်ပြီးတော့တဆင့်နဲ့တဆင့်တဘဝတဲ့တဘဝအဆင့်မြင့်ရင်ချမ်းသာခြင်းနဲ့စိတ်တွေပဲဖြစ်တော့အဲ့ဒီချမ်းသာခြင်းအဆင့်မြင့်ခြင်းနဲ့စိတ်ခေါ်တဲ့ဘဝတဏှာကချမ်းသာအောင်ဆိုပြီးတော့ကောင်းတာတွေလုပ်တယ်မကောင်းတာတွေလုပ်တယ်ကောင်းတာတွေလုပ်တယ်ကုသိုလ်သင်္ခါရမကောင်းတာတွေလုပ်တယ်အကုသိုလ်သင်္ခါရ ကုသိုလ်သင်္ခါရကိုပုံညာပိသင်္ခါရခေါ်တယ်အကုသိုလ်သင်္ခါရကိုအပုံညာပိသင်္ခါရခေါ်တယ်အဲ့ဒါမသိလို့ပြုလုပ်မိသည်ဆိုတာအဝိဇ္ဇာပစ္စယမသိလို့သင်္ခါရပြုလုပ်မိတယ်အဝိဇ္ဇာပစ္စယသင်္ခါရမသိလို့ပြုလုပ်မိတယ်အပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်တယ်နောက်ဘဝ ဘဝကောင်းဘဝမွန်နေဖြစ်ဖို့ရာအတွက်ตายာတတ်မေတ္တာနဲ့ပဲဘဝကောင်းဘဝမွန်ဖြစ်ဖို့အတွက်ကောင်းတာတွေလုပ်မိတယ်ကုသိုလ်သင်္ခါရတွေမကောင်းတာတွေလုပ်မိတယ်အကုသိုလ်သင်္ခါရတွေအဲ့ဒီအလုတ်ကြောင့်ပဲနောက်တဘဝဖြစ်တယ်အဲ့ဒီအလုတ်ကြောင့်ပဲတဘဝဖြစ်တယ်အဲ့ဒီအလုတ်မလုပ်ဘူးဆိုရင်ဘဝမဖြစ်ဘူးအဲ့ဒီအလုတ်ကိုပဲကံလို့ခေါ်တယ်လေ ကုသိုလ်သင်္ခါရကိုကုသိုလ်ကံခေါ်တယ်အကုသိုလ်သင်္ခါရကို အကုသိုလ်ကံခေါ်တယ်အဲ့ဒါလုံမိတာနဲ့နောက်ဘဝအသစ်ဖြစ်တော့တာအဲ့တော့ဘဝအသစ်ဖြစ်တဲ့အခါကျတော့စိတ်အသစ်ရုပ်အသစ်မဖြစ်ပေဘူးလားအဲ့လိုဖြစ်တာမှာစိတ်အသစ်ကဗဒာနာကြဗဒာနာကြလို့အစာဆုံးစိတ်ကိုပဋိသန္ဓေစိတ်လို့ခေါ်လိုက်တယ်အဲ့ဒီစိတ်ဝိညာဉ်က လှုပ်လို့ဖြစ်တာတဲ့မလှုပ်ရင်မဖြစ်ဘူးတဲ့လှုပ်လို့ဖြစ်တယ်ဆိုတာသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏဘဝတဘဝမှာအစဆုံးစိတ်နဲ့တဘဝလုံးမှာဖြစ်တဲ့စိတ်တွေဖြစ်ပေါ်တယ်တဲ့အစဆုံးပဋိသန္ဓေစိတ်လဲဒီလှုပ်လို့ဖြစ်လိုက်တာပဲနောက်နောက်စိတ်တွေလဲဒီလှုပ်လို့ပဲဖြစ်လိုက်တာပဲ လှုပ်လို့ဖြစ်တာကို သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်လို့ခေါ်တယ်အဲ့တော့စိတ်ကလေးဖြစ်ပြီးတဘွားအစဆုံးစိတ်ကလေးဖြစ်ပြီးဆိုတော့ယုတ်ကလည်းသူနဲ့အတူဖြစ်နေပြီဆိုတော့အဲ့ဒီပဋိသန္ဓေကလေးပြက်သွားပြီးဆေးကြောင့်ဖြစ်စေတစုံတရားကြောင့်ဖြစ်စေပြက်သွားပြီဆိုရင်တော့နောက်မဆက်ဘူးပေါ့လေဒါဆိုရင် မပြက်ဘူးဆိုရင်တော့သူမဆက်ပေဘူးလားနောက်ဆက်တဲ့အခါကျတော့စိတ်အဆက်ဆက်ဖြစ်မသွားဘူးလား ရုပ်အဆက်ဆက်ဖြစ်မသွားဘူးလားအဲအဲ့ဒီအစာဆုံးပဋိသန္ဓေစိတ်ကလေးကြောင့်နောက်ထပ်စိတ်အဆက်ဆက်ရုပ်ဆက်ဆက်ဖြစ်တယ်အဲ့ဒါကိုပဲနာမရူပလို့ခေါ်တယ်ဝိညာဏပစ္စယစိတ်ဝိညာဉ်ကြောင့်နာမရူပစိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်သွားတယ်စိတ်အဆက်ဆက်ရုပ်အဆက်ဆက်ဖြစ်သွားတဲ့အတွက်ပဲတတ္တဝါဆိုတာပေါ်လာတာပေါ့ မဟုတ်ဘူးလားတတ္တဝါဆိုတာပေါ်လာတော့ဒါကြောင့်မသိလို့ပြုလုပ်မိသည်ပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်သည် စိတ်ဝိညာဉ်ကြောင့်နာယုတ်ဆက်ဆက်ဖြစ်သည်အဲ့ဒါပြောတာသဘောပေါက်လားဟုတ်တယ်နော်အခုနဒီနာကဥပဇင်းကရွတ်တယ်တော့သူစကတုံးတစ်လုံးထပြီးပြောတယ်ဘုန်းကြီးကသူစကလုံးဘေးမဆိုင်ဖင်နဲ့အသာနေလိုက်တယ် သူပြောတာဝိညာဏဝိညာဉ်ဆိုတဲ့စကားလုံးကိုသူပြောတာဘာပြောခြင်းမှမသိဘူးအဲပြောသားမအောင်ဘာတော့ဥစဉ်ဟမ်သူပြောကြနာကအများရေးတာကဝိညာဉ်ကိုဝါရေလုံးကြီးတင်ဝိနောက်ကညာမီးတို့တတ်ပြီးတော့ဝိညာဉ်လို့ရေးကြတာဟုတ်အခုဒီစာထဲမှာက ဝိညာဉ်လို့ပါနေတယ်ဒါကြောင့်သူကမှားနေပါတယ်ဖရာလို့သူလျှောက်ချင်တာအဲ့ဒါပဲဝိညာဏဝိညာဏကြီးသတ်ထားတာမှားနေပါတယ်ဖရာလို့သူကလျှောက်ချင်တာဘာကြောင့်လဲဆိုသူတွေ့ထားတဲ့ဝိညာဉ်တွေကညမိတို့အသက်နဲ့တွေ့ထားတာဟုတ်အဲ့ဒါဗမာတွေအဲ့ဒါအဲ့ဒီမှာ မကွဲပြားတာပဲဝိညာဉ်ကနှမျိုးရှိတယ် အသက်ဝိညာဉ်ရဲ့စိတ်ဝိညာဉ်ရဲ့အများယူဆထားတဲ့အသက်ဝိညာဉ်ဆိုတာက soul ကိုပြောတာ soul ဆိုတာ S O U L soul လက်တတဝရဲ့သဏ္ဍာန်မှာအသက်ရှိတဲ့ဝိညာဉ်ရှိတဲ့ဆိုတော့ soul ဆိုတဲ့အတ္တကိုပြောတာအဲ့ဒီ soul ဟာပါဠိလိုအတ္တမြန်မာလိုဝိညာဉ်မြန်မာလိုအသက်အဲ့ဒီအတ္တကို အဲ့ဒါကိုအသက်ဝိညာဉ်လို့သုံးတယ်နောက်တစ်ခုကစိတ်ဝိညာဉ်စိတ်ဝိညာဉ်လဲမြန်မာကများသောအားဖြင့်ဝိညာဉ်မှာညာမီးတို့နဲ့ပဲရေးကြတယ်မကွဲပြားဘူးစိတ်ဝိညာဉ်ဆိုတာကအခုနအသက်နဲ့တခြားသည်သိတာလေးပြောတာ consciousness အင်္ဂလိပ်လို့ဆို consciousness သိတာလေးအာယုံမဲလို့သိလိုက်တာသိပြီးရင်ပြီးရောခုနပြောတဲ့ သူသိလိုက်တယ်သိပြီးတာနဲ့ဒီစိတ်ရဲ့အဖော်တွေပါလာတယ်ဆိုတာပြောတာအဲ့ဒီစိတ်ကိုပြောတာအဲ့ဒီအသိကလေးကိုသိတာလေးကိုစိတ်တလို့ခေါ်တယ်ဝိညာဏလို့ခေါ်တယ်မနောလို့ခေါ်တယ်အဲ့ဒီစိတ်ကိုလည်းပဲစိတ်ဝိညာဉ်လို့အသက်ဝိညာဉ်ရေးတယ်လို့ရေးကြတော့စိတ်ဝိညာဉ်နဲ့အသက်ဝိညာဉ်ရောထွေးနေတယ်ရောထွေးနေတော့ စိတ်ကိုပဲအသက်ဝိညာဉ်လို့တချို့ကထင်နေတယ်အသက်ဝိညာဉ်နဲ့စိတ်အတူတူပဲလို့ထင်နေတယ်အဲဒါကြောင့်ဘုန်းကြီးကခွဲခြားပြီးရေးတာအသက်ဝိညာဉ်ကညာမီးတို့သစိတ်ဝိညာဉ်ကညာကြီးမှနာကြီးသဝိညာဏဆိုတဲ့ပါဠိကိုမြန်မာကဝိညာဉ်လို့အတဲ့အသံထွက်ထားတာအဲဒါကြောင့် နာကြီးတတ်တဲ့ဝိညာဏဝိညာဉ်ဆိုရင်စိတ်လို့မှညာမီးတို့တတ်တဲ့ဝိညာဉ်ဆိုရင် အများခွန်နေတဲ့မရှိဘဲနဲ့ရှိတယ်လို့လုံနေတဲ့အတ္တအသက်ဝိညာဉ်လိပ်ပြဆိုးလို့ဆိုတာကိုမှကြားလားဥစဉ်နားလည်ပြီလားအေးအဲ့ဒါမှားတာမဟုတ်ဘူးမှန်တာဟုတ်ကဲ့လားဝိညာဏဝိညာဉ်ဆိုတာ အဲ့ဒီမှာကိုကပါတယ်မဟုတ်လားသင်္ခါရပစ္စယဝိညာဏသင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏဝိညာဉ်ဖြစ်သည်ဆိုတာစိတ်ကိုပြောတာအသက်ပြောတာမဟုတ်ဘူးစိတ်ဝိညာဉ်စိတ်ဝိညာဉ်အဲဒါကြောင့်စိတ်ဝိညာဉ်ကိုနာကြီးတတ်ပြီးရေးအသက်ဝိညာဉ်ခေါ်တဲ့မရှိဘဲနဲ့ရှိတယ်လို့ထင်နေတဲ့အတ္တ ဆိုးအသက်ဆိုတဲ့ဟာကို ရေးတော့အဲ့ဒါရေးတော့ညံမီးတို့နဲ့သအသက်ဝိညာဉ်အဲမြတ်စွာဘုရားက မရှိဘူးဆိုတာအဲ့ဒီအသက်ဝိညာဉ်ကိုမရှိဘူးလို့ပြောတာအဲ့ဒီအတ္တကိုမရှိဘူးလို့ပြောတာအဲ့ဒါကိုပဲအနတ္တလို့ခေါ်တယ်အနတ္တအသက်ဝိညာဉ်ဆိုတာမရှိဘူးပုဂ္ဂိုလ်တ attva ဆိုတာမရှိဘူးအဲ့ဒါပြောတာ အဲ့ဒီဝိညာဉ်ကြတော့ညာမီးတို့သားဒါကြောင့်ဘုန်းကြီးတက္ကသိုလ်ဓမ္မသဘင်ထဲမှာအဲ့ဒီစကလုံးနှလုံးကို ရှင်းပြပေးထားတယ်ရှင်းပြပြီးတော့ကွဲကြအောင်ဒီလိုရေးလို့အဲ့လိုပြောထားတယ်တို့မရင်လူတွေကစိတ်ကိုပဲအသက်ဝိညာဉ်ခေါ်လို့ခေါ်အသက်ဝိညာဉ်ပဲစိတ်လို့ခေါ်လို့ခေါ်အဲ့တော့လူသေးသွားရဲ့ ရုပ်ခန္ဓာကြီးကတော့ဒီမှာကြားနေပါတယ်စိတ်ကလေးကရှိနေသေးတယ်ဒါကြောင့်ရှိရှိနေတဲ့စိတ်ကလေးဝိညာဉ်လေးကနောက်ဘဝကုသွားတယ်နဲ့အဲဒါလို့ပြောတယ်အဲဒါလို့ယူဆတယ်အဲ့ဒီတော့ရှုပ်ထွေးကုန်ရောဟုတ်ကဲ့လားကဲအခုကနားလည်ပြီလားအသက်ဝိညာဉ်ဆိုတာမရှိတဲ့ဟာမရှိဘဲနဲ့ရှိတယ်လို့ထင်နေတဲ့ဟာမြတ်စွာဘုရားကအဲ့ဒါကိုအနတ္တလို့ပြောတာ အဲ့ဒါကိုရေးရင်ညာမီတို့သသိနေတဲ့စိတ်ကလေးကိုရေးရင်ဝိညာဏဆိုတဲ့စကားလုံးကလာတဲ့အတွက်ဝိညာဉ်လို့ညာကြီးမှနာနာကြီးသဟုတ်ပြီလားအဲဘုန်းကြီးကအဲ့လိုလေးရှင်းအောင်ပြောကြလို့ခုနဒီဥစဉ်ထအော်တဲ့အခါကျတော့ဘုန်းကြီးကအသာနေလိုက်တယ်ဘာမှမပြောလိုက်ဘူး ။ဘာကြောင့်လဲဆိုနည်းနည်းရှည်ရှည်ပြောမှရှင်းမှဖြစ်လို့။ဟုတ်ကဲ့လား။သင်္ခါရပစ္စယပြုလုပ်မှုကြောင့်ဝိညာဏစိတ်ဝိညာဉ်ဖြစ်သည်။အဲ့ဒီစိတ်ဝိညာဉ်ဟာတဘောအစဆုံးပဋိသန္ဓေစိတ်ကစားပြီးတဘောအလုံးရှိတဲ့စိတ်တွေအကုန်လုံးကိုပြောတာဒါတွေဆက်ဆက်ဆက်ဆက်ဖြစ်သွားတယ်ဝိညာဏပစ္စယပထမဆုံးစိတ် ကလေးဖြစ်တဲ့အတွက်နာမရူပနောက်နောက်စိတ်ခေါ်တဲ့နာနန္တရားရော သူရဲ့မိယာယုတ်တရားတွေရောဆက်ခါဆက်ခါဖြစ်သွားတော့ပုဂ္ဂိုလ်ကောင်တ attva ကောင်ကြီးဖြစ်လာရတယ်အဲ့ဒီယုတ်တရားစိတ်တရားတွေဆက်ဆက်ဖြစ်တဲ့အခါကျတော့မှအမိဝမ်းတွင်းမှာပဲသူယတ္တတ္တဗရင့်တဲ့အခါကျတော့မျက်စိလည်းပေါ်လာတယ် နားလဲပေါ်လာတယ်နှာခေါင်းလဲပေါ်လာတယ်ရှာလဲပေါ်လာတယ်ကာယပဇာရကိုယ်လဲပေါ်လာတယ်အဲ့ဒါကိုအာယတနာလို့ခေါ်တယ်နာမရူပပစ္စယနာနေရုပ်တွေဆက်ခက်ဆက်ခါဖြစ်လိုက်လို့သလာယတနာမျက်စိလဲပေါ်လာတယ်နားလဲပေါ်လာတယ်နှာခေါင်းလဲပေါ်လာတယ်ရှာလဲပေါ်လာတယ်ကိုယ်လဲပေါ်လာတယ်စိတ်လဲပေါ်လာတယ်အဲ့ဒါပြောတာအာယတနာ6ပါးဆိုတာ နာယုတ်ဆက်ဆက်ဖြစ်လာတော့သူပဋိသန္ဓေကယင့်လာတဲ့အခါသူ့အချိန်ကြတော့အဲဒီမျက်စိနာနာရှားကို စိတ်တွေဖြစ်လာတာကိုပဲအာယတနာ6ပါးဖြစ်ရတယ်အဲ့ဒီအာယတနာ6ပါးကြောင့်ပဲအမိဝမ်းထဲမှာလည်းပဲတချို့အာယုန်နဲ့ထိပြီးတော့ထိတွေ့မှုဖြစ်တယ်အမိဝမ်းထဲကကျွတ်တဲ့အခါမှာတော့အာယုန်၅ပါးလုံးနဲ့ထိတွေ့မှုတွေ ဖြစ်တယ်မျက်စိနဲ့အစင်းနဲ့ဆုံမိတယ်နားနဲ့အသံနဲ့ဆုံမိတယ်နှာခေါင်းနဲ့အနံ့နဲ့ဆုံမိတယ်ရှာနဲ့အရာသာနဲ့ဆုံမိတယ်ကိုယ်နဲ့ထိတွေ့စရာနဲ့ဆုံမိတယ်စိတ်နဲ့ကြံတွေးစရာသဘောနဲ့ဆုံမိတယ်အဲ့ဒီဆုံမိတာကိုဖတ်တာလို့ခေါ်တာ ဒါကြောင့်မို့လို့အာယတနာကြောင့်အာယတနာ6ပါးကြောင့်အာယုန်နဲ့တွေ့ဆုံမှု ဖြစ်သည်ဆိုတာအဲ့ဒါပြောတာဖတ်တာပြောတာမျက်စိရှိလို့အစင်းနဲ့တွေ့ဆုံနဲ့နားရှိလို့နှာခေါင်းနဲ့တွေ့ဆုံနဲ့အအသံနဲ့တွေ့ဆုံနဲ့နှာခေါင်းရှိလို့အနံ့နဲ့တွေ့ဆုံနဲ့ရှားရှိလို့အရသာနဲ့တွေ့ဆုံနဲ့ကိုယ်ရှိလို့ထိတွေ့စရာနဲ့တွေ့ဆုံနဲ့စိတ်ရှိလို့ကြံတွေးစရာသဘောနဲ့တွေ့ဆုံနဲ့ အဲ့ဒီတွေ့ဆုံတာဟာဖတ်တာပဲအဲ့တော့တွေ့ဆုံလိုက်ပြီဆိုကြတဲ့ကခန္ဓာကိုယ်တွင်းမှာဖြစ်စေခန္ဓာကိုယ်ပြင်ပမှာဖြစ်စေဆိုကြပါစို့နားနဲ့အသံနဲ့တွေ့ဆုံလိုက်ပြီဆိုကြတဲ့ကကောင်းတာဖြစ်ဖြစ်မကောင်းတာဖြစ်ဖြစ်ခံစားမှုတစ်ခုမဖြစ်ဘူးလားဖြစ်တာပဲ အတန်လေးကตายရတယ်နားထောင်ကောင်းတယ်ဆိုရင်ကောင်းတဲ့ခံစားမှုအတန်ကြီးကသိုးသွားသိုးသွားနဲ့ကြားလို့မကောင်းဘူးဆိုရင်မကောင်းတဲ့ခံစားမှုအဲ့ဒါကိုဝေဒနာခေါ်တာဒါကြောင့်အာယတနာနဲ့အာယုံတွေးဆုံမှုကြောင့်ခံစားမှုဖြစ်သည်နားလည်လား gain နားလည်ရင်တော်ပြီ ဟမ်တော်ပြီလေမောသွားပြီပြန်စဉ်းစားကြည့်နော်မသိလို့ပြုလုပ်မိသည်ပြုလုပ်မိလို့စိတ်ဝိညာဉ်ဖြစ်သည် စိတ်ဝိညာဉ်ကြောင့်နာမ်ရုပ်အဆက်ဆက်ဖြစ်သည်နာမ်ရုပ်အဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည်အာယတနာ6ပါးကြောင့် အာယုန်နှင့်တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်အာယတနာနဲ့အာယုန်တွေ့ဆုံတော့ခံစားမှုဖြစ်တယ်။ကောင်းတာလေးခံစားရရင်အဲ့ဒါလေးကိုမသာယာမတတ်မဲ့ဘူးလား။အဲ့တော့ခံစားမှုကြောင့်သာယာတတ်မဲ့မှုဖြစ်တယ်။တခါမကောင်းတာလေးခံစားရပြန်တဲ့အခါကျတော့မကောင်းတာခံစားပြီးတော့အမလေးငါနဲ့နော် စားကလည်းငံလိုက်တာဟဲ့မနေ့ကလို့စားပေါ်ပေါ်ဟင်းလေးဆိုကောင်းမှာပဲလို့ကောင်းတာသွားပြီးမတတ်မဲ့ဘူးလားမကောင်းတာနဲ့တွေ့ပြန်လို့လည်းကောင်းတာလှန်တတ်မဲ့တယ်ကောင်းတာနဲ့တွေ့ပြန်လည်းကောင်းလို့ပဲတတ်မဲ့တယ်ခံစားမှုကြောင့်သာယာတတ်မဲ့မှုဖြစ်တယ်အဲ့ဒီသာယာတတ်မဲ့မှုတွေမနေဘူးဆိုလို့ရှိရင်တော့တိုးတိုးမသာယာဘူးလားတိုးတိုးမတတ်မဲ့ဘူးလား တတ်မဲ့တဲ့အခါကျတော့ဝက်သားတဒုံစားရုံနဲ့မကျင်တတ်ဘူးအဲနောက်ထပ်ဒုတိယတဒုံအဲ့ဒါနဲ့လည်းမကျင်တတ်ဘူးနောက်ထပ်တတိယတဒုံအဲ့တော့တိုးတိုးတတ်မဲ့လာတာအဲ့ဒါစွဲလန်းတယ်လို့ခေါ်တယ်။ပါရတတ်မဲ့မှုကြောင့်စွဲလန်းမှုဖြစ်သည်။အဲ့တော့စွဲလန်းမှုမှဖြစ်ပြီဆိုရင်တော့ကိုယ်စွဲလန်းတဲ့အရာရအောင်မလုပ်ဘူးလား ဒီဘဝမှာလည်းရအောင်လုပ်မှာပဲနောက်ဘဝလည်းရအောင်လုပ်မှာပဲအဲ့ဒါရအောင်လုပ်တဲ့အလုပ်ဆိုတာစွဲလန်းမှုကြောင့်ဖြစ်တာပဲအဲ့ဒီရအောင်လုပ်တဲ့စွဲလန်းမှုကြောင့်ရအောင်လုပ်တဲ့အလုပ်ကိုကံဘဝလို့ခေါ်တယ်ဘဝမှာဥပပတ္တိဘဝဆိုတာလူဘဝနတ်ဘဝပြမဘဝဒါတွေပြောတာနောက်တစ်ခါဘဝတစ်ခုက အဲ့ဒီဘဝမှာဖြစ်တော့မယ်သူနောက်ဘဝဖြစ်ဖို့ရာအတွက်လှုပ်တယ်မလှုပ်ဘူးလားအဲအဲ့ဒါတွေကိုလည်းဘဝလို့ခေါ်တယ်လူဘဝနတ်ဘဝဖြစ်တာကိုလည်းပဲဘဝလို့ခေါ်တယ်အဲ့ဒီဘဝမှာပဲဟိုဘက်ဘဝမှာဖြစ်ဖို့ရာအကြောင်းဖြစ်တဲ့ကောင်းတဲ့အလုပ်မကောင်းတဲ့အလုပ်တွေလည်းလုပ်တယ်အဲ့ဒီလုပ်တာတွေလည်းဘဝပဲအဲ့တော့ဖြစ်တဲ့ဘဝကဥပပတ္တိဘဝခေါ်တယ်လွယ်လွယ်ဆိုရင် လောက်တာကကာမဘဝခေါ်တယ်လူရင်းကတော့ကံရဲ့အလောက်ရဲ့ကာမဘဝရဲ့အတူတူပဲသင်္ခါရရဲ့အတူတူပဲဒါကြောင့်ဆွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်သည်ဆိုတာအခုဒီပဋိစ္စသမုပ္ပါဒ်မှာတော့နှစ်ခုခွဲထားတယ်ပြုလုပ်မှုကြောင့်ဥပပတ္တိဘဝလည်းဖြစ်တယ်ကာမဘဝလည်းဖြစ်တယ် ကာမဘဝဆိုတာလောက်တာတွေပြောတာဥပဘတိဘဝလည်းဖြစ်တယ်ကာမဘဝလည်းဖြစ်တယ်အဲ့ဒီကာမဘဝခေါ်တဲ့အလောက်တွေလုံးလိုက်တော့ဒီအလောက်ကြောင့်နောက်ထပ်တဘဝမလာဘူးလားအဲ့ဒါကိုဇာတိခေါ်တယ်အဲ့ဒီဘဝဖြစ်ကြောင်း အလောက်တွေလုံးလိုက်လို့အဲ့ဒီကာမဘဝခေါ်တဲ့အလောက်ကြောင့် နောက်ဘဝဖြစ်လာတော့အဲ့ဒီနောက်ဘဝကိုဇာတိလို့ခေါ်လိုက်တယ်အဲနောက်ဘဝဖြစ်လာလို့ဘဝရလာပြီဆိုတော့စပြီးတော့အမိဝနင်းကကြွကရကဟဲဟဲဟဲနဲ့ရီးပြီးလာတာချမ်းသာလို့ဟမ်ငိုးလာတာလားဒါဖြင့်ငိုးလာတာဘာကြောင့်လဲအဲ့ဒါပေါ့ ဘဝသစ်ဖြစ်ခြင်းကြောင့်အိုရသည်နာရသည်သေရသည်စိုးရိမ်ပူဆွေးရသည်ငိုကြွေးရသည်ကိုဆင်းရဲရသည်စိတ်ဆင်းရဲရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းရရသည်ဟောဒါတွေဖြစ်မလားဟုတ်လားအဲ့တော့သူအကြောင်းနဲ့သူအကျိုးတစ်ဆက်တစ်ဆရာစီဆက်ဆက်ပြီးဖြစ်လာတာမဟုတ်လားအလကားတက်တက်ဖြစ်လာတာလား အဲ့ဒါကိုပဋိစ္စသမုပ္ပါလို့ခေါ်တာတွဲဖြစ်တယ်ဆိုတာအကြောင်းကြောင့်အကျိုးဖြစ်တယ်ဟုတ်ကဲ့လားအဲ့တော့အခုပြန်ပြီးတော့ဖြစ်တာကိုမြန်မာလိုဖြည်းဖြည်းစဉ်းစားဆင်ခြင်ပြီးရွတ်သဘောပေါက်လာလိမ့်မယ်ဆိုမသိလို့ အရင်တစ်ခါဖတ်ရတာနဲ့အခုဖတ်ရတာဘယ်လိုနေရောဟုတ်ကဲ့လား gain နောက်နှစ်ခေါက် ဒီတော့ဒီဘဝမှာအိုရတာလဲဆင်းရဲနာရတာလဲဆင်းရဲသေရတာလဲဆင်းရဲဆိုရင်ဟာဆင်းရဲငိုကြွေးရပူဆွေးရဝမ်းနည်းရဒါတွေလဲဆင်းရဲတွေအဲ့ဒီဆင်းရဲတွေမဖြစ်ချင်ရင်ဘာလုပ်ရဟမ် ရုပ်ခန္ဓာကြီးမှဖြစ်ရင်အဲ့ဒီခန္ဓာကြီးကမအိုဘူးလားစိတ်ကတော့မအိုဘူးလားအိုမအိုပြီဆိုရင်တော့မဆင်းရဲဘူးလားရှောင်လွဲလို့ရပါမလားဒါဖြင့်အဲ့ဒီဆင်းရဲမရှိအောင်ဘယ်လိုလုပ် ဝအသစ်မဖြစ်ရင်ရုပ်ခန္ဓာနာခန္ဓာရမလားမရရင်အိုရနာရာဆိုရင်ဘူးဆွေငိုကြွေးတာတွေဖြစ်မလားဖြစ်ပါဘူးအဲဒီလိုဆိုလို့ရှိရင်နော်ဒါပဲရှိတယ်ဒါဖြင့်ဘဝအသစ်မဖြစ်အောင်ပါလို့မလားဇာတိခေါ်တဲ့ဘဝအသစ်မဖြစ်အောင်က ဘဝကို ဖြစ်စေတဲ့အလုပ်တွေမလုပ်နဲ့ပေါ့မဟုတ်ဘူးလားဘဝကို ဖြစ်စေတဲ့ကောင်းတဲ့အလုပ်လည်းမလုပ်နဲ့ဘဝကိုဖြစ်စေတဲ့မကောင်းတဲ့အလုပ်လည်းမလုပ်နဲ့အဲ့ဒါလို့လုပ်မိရင်တော့လုပ်တယ်ဆိုတဲ့ကလိုချင်လို့လုပ်တာပဲဟုတ်တယ်မဟုတ်လားအဲ့ဒါကိုမရမနေနိုင်လို့လုပ်တာပဲအဲ့ဒီတော့ မလုတ်ဖြစ်အောင်ဆိုရင်တော့မရမနေနိုင်ဘူးဆိုတဲ့စိတ်မဖြစ်အောင်လုပ်ရလိမ့်မရမနေနိုင်ဘူးဆိုတဲ့စိတ်ဟာဆွဲလန်းတာပြောခေါ်တာမဟုတ်လားဟုတ်ကဲ့လားမကြဘူးဘူးလားဘယ်လိုများကြဘူးတော့ဆွဲလန်းတဲ့ဝေဒနာခင်ရဲ့အသေးကျွမ်းလို့သေမှထင်တယ်တဲ့ ဝေဒနာဆိုတာဘုန်းကြီးကရှောင်ပြီးတော့ပြောလိုက်တာပါရှေးကတခြင်းလေဆွဲလန်းတဲ့တဖေမာခင်ရဲ့အသေးကျွမ်းလို့သေမာထင်တယ်လေအဲ့ဒါသူတခြင်းကဟုတ်ကလားအဲ့တော့ဆွဲလန်းပြီဆိုလို့ရှိရင်တော့ရအောင်လို့ရအောင်လုပ်ပြီဆိုရင်တော့ရတာပေါ့ဟုတ်ကလားအဲ့ဒါရအောင်လုပ်တဲ့ကာမဘဝဆိုတဲ့အလုပ်တွေမလုပ်မိသေးဘူးမဆွဲလန်းမှုလိုတယ် မစွဲလာအောင်ကအစရဲကမตายမတတ်မဲ့ဖို့လိုတာပေါ့မဟုတ်လားตายတတ်မဲ့မိမယ်ဆိုရင်အဲ့ဒါကိုရက်အောင်ကိုကမရှုမှတ်နိုင်ဘူးဆိုရင် တိုးတိုးမလာဘူးလားတိုးလာပြီဆိုရင် စွဲလာတဲ့အချိန်နေမရောက်ဘူးလားရရောက်ပြီဆိုရင်အဲ့ဒါရအောင်မလုပ်ဘူးလားအဲအဲ့ဒါကြောင့်မစွဲလန်းတဲ့အခြေအနေစွဲလန်းတဲ့အခြေအနေမရောက်ရအောင် အစရဲကကိုတရားတတ်မဲ့တဲ့သဘောမရှိရဘူး ဟုတ်တယ်မဟုတ်လားဒါဖြင့်သာယာတတ်မဲ့တဲ့သဘောမရှိအောင်လုပ်လို့ကိုရလားမဲဘယ်လိုလုပ်မလဲတဲ့ဟုတ်ပါလားဘယ်လိုလုပ်မလဲနာထောင်နာထောင်လောဘအာယုံမြင်ခိုက်ကြုံအကုန်ရှုရမည်ရှုမှတ်လိုက်ကထိုခဏလောဘမဝင်ပြီ လောဘမဝင်ဆွဲလန်းစင်ကံပင်မရှိပြီလောဘဖြစ်เสียအာယုန်နဲ့တွေ့တဲ့အခါမှာအဲ့ဒီအာယုန်မြင်ရင်မြင်နေမြင်နေတွန့်ရှူလိုက်ကြားရင်ကြားတယ်တွန့်ရှူနိုင်ရင်နိုင်တယ်တွန့်ရှူလိုက်အဲ့ဒါလိုရှူလို့ရှိရင်ရှူစိတ်ကတစ်စိတ်တစ်စက်တည်းဖြစ်ပြီးနိုင်သွားပြီဆိုလို့ရှိရင် လောဘဝင်အောင်မလားအဲ့ဒါသာယာတတ်မဲ့မှုဖြစ်အောင်မလားဟဲ့သာယာတတ်မဲ့မှုမဖြစ်အောင်အဲ့ဒီကနေရမယ်မဟုတ်လား အဲ့ဒါသာယာတတ်မဲ့မှုကဘာကြောင့်ဖြစ်တာလဲကောင်းတဲ့ခံစားမှုမကောင်းတဲ့ခံစားမှုကြောင့်မဟုတ်လားကောင်းတယ်လို့ခံစားလိုက်ပြန်လေသဘောကျပြီးသာယာတတ်မဲ့မှုဖြစ်တဲ့ပြန်လေမကောင်းမှုလို့ခံစားပြန်တယ်လည်းပဲကောင်းတဲ့ဟာလှမ်းပြီးတောင်းတာသာယာတတ်မဲ့ပြန်လေဒီလိုမဟုတ်လားအဲ့တော့ခံစားမှုကဗဒနာမကြဘူးလားဒီတော့ မြင်တာကိုမြင်တယ်မြင်တယ်လို့တွန့်ရှုမှရင်မြင်တဲ့အရာကောင်းမကောင်းသိအောင်မလားမသိရင်ကောင်းတယ်မကောင်းဘူးခံစားနိုင်အောင်မလားမခံစားနိုင်တော့ဘူးဥပိ္ပခာခေါ်တဲ့မကောင်းမဆိုးခံစားမှုပဲရှိဘူးဟုတ်တယ်မဟုတ်လားအဲအဲ့ဒါလို့ဆိုလို့ရှိရင်ตายတတ်မဲ့မှုဖြစ်ပါမလားตายတတ်မဲ့မှုအသေးစားမှမဖြစ်ရင် तू ကကြီးထွားအောင်မလားမကြီးထွားရင်ဥပါဒံဆွဲလမ်းမှုဖြစ်မလား ဆွဲလန်းမှုမဖြစ်ဘူးဆိုရင်ရအောင်လှုပ်တဲ့ကာမဘဝခေါ်တဲ့အလုတ်တွေရှိအောင်မလားအဲအလုတ်မလုတ်ဘူးဆိုရင်နောက်ဘဝအသစ်ဖြစ်အောင်မလားပြီးရင်သွားပြီပေါ့ဘာတော့ပြီးရင်သွားပြီဆိုတာဟမ်ငြိမ့်ပြီပေါ့မဟုတ်ဘူးလားဘဝအသစ်မှမဖြစ်တော့အိုးအောင်မလားနာအောင်မလားသေအောင်မလား အကုန်လုံးဆင်းရဲတယ်မငြိမ်းဘူးလားလူရင်းကအဲ့ဒီတော့ခံစားမှုမထင်ရှားအောင်လို့ကောင်းတဲ့ခံစားမှု မကောင်းတဲ့ခံစားမှုမဖြစ်အောင်ဘယ်လိုလုပ်ရမလဲရှုမှတ်ရမယ်နိုင်နေအောင် ရှုမှတ်ရမယ်မြင်နာကြားတာနာနာစားတာထိတာကြံတွေးတာမှန်သမျှဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ခံစားမှုမဖြစ်ဘူးမဖြစ်ဘူးဆိုတာက ကောင်းခံစားဆုခံစားမဖြစ်ဘူးမကောင်းမဆုခံစားပဲဖြစ်မယ်တခါအဲ့ဒီခံစားမှုလည်းပဲရှုတာကနိုင်နေတယ်ဆိုလို့ရှိရင်ခံစားမှုဖြစ်ဖြစ်ပြီးပြက်ပြက်နေတာပဲတွေ့မှာမဟုတ်လားဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ခံစားမှုကြောင့်အာရတတ်မှတ်မှုဖြစ်အောင်လားအာမဖြစ်တော့ဘူးအဲ့ဒီတော့ပဋိစ္စသမုပ္ပါဆယဟအလေရခြင်းတဲ့ ချုပ်ဆက်ကဖြတ်ပါတဲ့အဲ့ဒီချုပ်ဆက်ကဘယ်ဟာလဲဆိုတော့ခံစားမှုဝေဒနာဘလို့ဖြတ်ရမလဲဘုန်းကြီးတို့ယောဂီတွေကတော့သိတယ်ရှုမှတ်ရမယ်ဒါပဲဟုတ်တယ်မဟုတ်လားရှုမှတ်ရမယ်သိတယ်မလောက်ရင်တာမလောက်ဖို့ပဲဟုတ်ကလားမလောက်ရင်တော့လဲပေါ့နော်လောက်ရင်တော့အဲမလဲဘူးငြိမ့်ပြီဟုတ်ကဲ့လား အဲ့တော့အဲ့ဒီကနေဖះမှာဒီတော့ခံစားမှုမရှိအောင်ရှုမှတ်ရမယ်ဒီခံစားမှုဖြစ်တယ်ဆိုတာအာယတနာနဲ့အာယုန်နဲ့တွေ့လို့ဖြစ်တာမဟုတ်လားနှာခေါင်းနဲ့အနတ်နဲ့တွေ့လို့ဖြစ်တာခံစားမှုကမျက်စိနဲ့အဆင်းနဲ့တွေ့လို့ဖြစ်တာနားနဲ့အသံနဲ့တွေ့လို့ဖြစ်တာ အဲ့ဒီကအာယတနာ6ပါးမှာရရတာလို့မျက်စိနားနှာခေါင်းအစိုက်တွေပါလာပြီဆိုရင်တော့အာယုံနဲ့မတွေ့ပဲနေပါဘူး။ဟုတ်တွေ့မှာပဲ။ဟုတ်ကဲ့လား။မတွေ့အောင်လို့နားနဲ့မတွေ့အောင်နားပိတ်ထားလဲ။မရဘူး။ဟုတ်တယ်မဟုတ်လား။အဲ့တော့မတွေ့အောင်တော့လုပ်လို့မရဘူး။တွေ့မှာပဲ။အဲတွေ့တဲ့အခါမှာခံစားမှုကောင်းခံစားမှုဆိုးခံစားမှုမဖြစ်အောင်လုပ်အဲ့ဒါရတယ်။ ဟုတ်တယ်မဟုတ်လားအဲအဲ့ဒါကောင်းခံစားဆုခံစားမဖြစ်အောင်တော့မြတ်စွာဘုရားကဘယ်လက်နဲ့ပေးထားသတိပဋ္ဌာန်လက်နဲ့ပေးထားတယ်ဟုတ်တယ်မဟုတ်လားအဲဒီတော့အဲ့ဒီအတိုင်းသာဆိုလို့ရှိရင်တော့ခံစားမှုခံစားမှုမရှိတော့ตายတတ်မဲ့မှုရှိမလားမရှိပါဘူးตายတတ်မဲ့မှုမရှိတော့ ဟုတ်ကဲ့လားဆွဲလန်းမှုမရှိတော့ပြုလုပ်မှုမရှိဘူးပြုလုပ်မှုမရှိတော့ဘဝသည်မဖြစ်တော့ဘူးဘဝသည်မဖြစ်တော့အဲမအိုမနာမသိဆိုရိမ်မပူဆွေးငိုကြွေးဆိုတာတွေဘာတခုမှမရှိတော့ဘူးငြိမ်းရောဆင်းရဲအဲ့ဒါကိုပြောတာ gain အနုလုံပဋိလုံကိုဖတ်ဖြည်းဖြည်း အဲအဲ့ဒီမှာလည်းတခုကဒီမြင်နေမြင်နေကြားတယ်ကြားတယ်နားနေနားနေစားတယ်စားတယ်ရှုတော့ရှုမှုအားကောင်းလို့ကိုယ်သမာဓိဉာဏ်ကလည်းရင့်နေတဲ့အခါကျတော့မြင်ရတဲ့အရာရဲ့ဖြစ်ပြီးပြက်တာလည်းတွေ့တယ်မမြဲတာလည်းတွေ့တယ်မြင်တဲ့စိတ်ရဲ့ဖြစ်ပြီးပြက်တာလည်းတွေ့တယ်မမြဲတာလည်းတွေ့တယ်ဟုတ်တယ်မဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင် အာယုရောစိတ်ရော မမြဲတာဖြစ်တာတွေ့ပြီဆိုရင်အဲ့ဒါအမှန်သီလားအမှားသီလားအဲ့ဒီတော့ခံစားမှုကလာအောင်မလားမလာတော့ဘူးခံစားမှုလည်းမရှိတော့ဘူးဒီတော့ဘယ်နေရာမှာဖြစ်ဖြစ်လူရင်းငါမြတ်စွာဘုရားပေးတဲ့လက်နဲ့ကိုပဲသုံးဖို့ပဲဟုတ်တယ်မဟုတ်လားကဲမသိအဲ့ဒီအမှန်တိုင်းသိသွားတော့ မြင်ရတဲ့အစဉ်လည်းဖြစ်ဖြစ်ပြီးပြက်နေတာပါလားမြင်စိတ်ကလည်းဖြစ်ဖြစ်ပြီးပြက်ပြက်နေတာပါလားသူတို့ကိုရှုပြီးရှုစိတ်ရှုစိတ်ကလည်းဖြစ်ဖြစ်ပြီးပြက်ပြက်နေတာပါလားဆိုတာကိုတွေ့တွေ့နေပြီဆိုတဲ့အခါကျတော့အဲ့ဒီအသိဟာဝိဇ္ဇာလားအဝိဇ္ဇာလားဝိဇ္ဇာပါဗျာဩအဲ့တော့အဝိဇ္ဇာရှိသေးလားရှိပါဗျာအဲအဝိဇ္ဇာမရှိလို့မရှိတဲ့အခါကျတော့အဝိဇ္ဇာရှိမှ မသိမှပဲလှုပ်တယ်ဆိုတဲ့အလုပ်တွေပေါ်အောင်မလား အလုတ်မရှိတော့နောက်ထပ်ဝိညာဉ်လာအောင်မလားဝိညာဉ်မလာရင်အဲ့ဒီဝိညာဉ်စိတ်နဲ့နောက်ဆက်ဆက်ဖြစ်တဲ့ယုတ်တေနံတွေဖြစ်အောင်မလားအဲမဖြစ်တော့ဘူးဆိုလို့ရှိရင်တော့ယုတ်တေနံတွေမှဆက်မဖြစ်ရင်အာယတနပေါ်အောင်မလားမျက်စိပေါ်မလားနားပေါ်မလားမပေါ်တော့ဘူးကဲမပေါ်တော့ဘူးဆိုရင်မျက်စိလည်းမရှိနားလည်းမရှိနှာခေါင်းလည်းမရှိတော့အာယုံနဲ့တွေ့လို့ရအောင်မလား အဲအာယုံနဲ့တွေ့မှမတွေ့ဘူးဆိုတော့ခံစားလို့ရအောင်မလားသွားပြီပေါ့ဟုတ်သလားဘာသွားတာလဲငြိမ့်တာပေါ့ဟုတ်ကဲ့လားအဲ့ဒါပြောတာမသိတာမရှိအောင်ကမြတ်စွာဘုရားပေးတဲ့လက်နဲ့ကိုသုံးရမယ်လက်နဲ့သုံးရင်သိမယ်သိရင်မရှိတာမသိတာမရှိတော့ဘူးချုပ်သွားရောကင်းသွားရော ငြိမ့်သွားရောမသိတာမရှိရင်တော့သိတာတွေဖြစ်နေတော့မလောက်တော့ဘူးဟုတ်သလားဂိုင်းဆိုပဋိစ္စသမုပ္ပအကျဉ်ပဋိလုံ တစ်ခါဆိုသဘောပေါက်သွားပြီလားအတဲတော်ကလည်းအဲအရှင်ဘုရားကောသတော်ညင်းညူရတာသူတို့တစ်ခေါက်ထဲနဲ့ပြီးသွားတယ်နော်နောက်နှစ်ခေါက်ဆိုဆို နေပါအောင်နေပါအောင်အဲ့ဒီမှာကံဆိုတာလေးထည့်မဆိုနဲ့ဒီအလုပ်ကိုပဲကံလို့ခေါ်တယ်လို့သိစေခြင်းလို့အဲ့ဒါထည့်ပေးထားတာလက်သေးကွန်းလေးနဲ့သူ့ကိုထည့်မဆိုနဲ့သူ့ထည့်ဆိုရင်ဟိုအတိတ်ပဲစိတ်ထဲမှာတိတ်မဖြောင်းပြန်ဆိုဆွဲလန်းမှုကြောင့် วีลาแก่นัตคา ဒုက္ခငြိမ်းအောင်ပဋိစ္စသမုပ္ပါဆက်ရဟဘယ်လိုအလဲရအောင်လုပ်မလဲဟုတ်ကဲ့လားအဲ့ဒီတော့အဲ့ဒီစာမျက်နှာ85လားအဲ့ဒီကဆောင်ဖို့လေဘဝဇတ်သိမ့်ဒုက္ခငြိမ်းဆိုတာ၃កောက်ဆို ဟုတ်ပြီလားတော်ပြီလေသဘောပေါက်လားကဲအဲ့ဒီမှာတို့တို့ပြောရင်ဒီလိုလောက်ရင်ဒီလို ဖြစ်တယ်နော်အဲ့တော့ဒီလိုမဖြစ်ပဲဒီဒုက္ခငြိမ်းအောင်ဟောလို့လို့လို့ပြောတာမဟုတ်လားအဲဟောလို့လို့ဆိုတာဘယ်ဟာပြောတာအဲအခုဆောင်ဘုကပြောတာဟုတ်ကဲ့လားဒါကြောင့် မြတ်စွာဘုရားမိန့်ကြားတော်မူတဲ့အတိုင်းမြတ်စွာဘုရားအမှန်အတိုင်းဖော်ထုတ်တော်မူတဲ့အတိုင်းဘဝအတဏံကံအထွေတွေဟာ မသိမှုအဝိဇ္ဇာကစပြီးတော့ဖြစ်တာဖြစ်တဲ့အတွက်အဲ့ဒီမသိမှုကိုသိမှုနဲ့လဲလှယ်ပြီးတော့အစားထွေရအောင်မြင်သမျှကြားသမျှနားသမျှစားသမျှသိသမျှကြံတွေးသမျှအမှန်တိုင်းသိအောင်မပြတ်မလတ်ရှုမှတ်ပွားများ ကြိုးစားအထောက်ကြခြင်းအပြင်အာယုံရောအာယတနာဘာမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့သဘောမျှပဲဆိုတော့ဝိပဿနာရဲ့သဘောကိုဉာဏ်နဲ့မှတက်တက်ဝင်ဝင်သိမြင်ကြပြီးတော့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။